ပညာဒီပညာဒီကဘုရားဘုပညာဒီဘုဖို့ဘုရားတယ်ဘုပညာဒီကပညာဒီဘုနန္ဒမာလာတို့ဘုရားတော်စင်မြင့်ဒါစုမနိကနဘာယုဒီမျိုးဆိုင်တော်ဘာခံဥပ္ပါ တော်နန်းကျယ်နဲ့ဇာတိကြောက်တော်ဒီနေ့ဒီခါထိုင်နေကြတယ်တရားစီရင်ကြီးလေးမျိုးဆိုတဲ့တရားတော် ဒါနသီလဘာဝနာတွေဟာသာသနာ့တွင်မှာမတန်ကျိုးကြီးတယ်ဆိုတော့ဘုရားဘာသာဝင်သူတွေစနေကုန်လို့တည်ကြအဲဒီမှာမှရှင်ပြုရဟန်းကဒုက္ခထအကောင်းနဲ့မှထပ်ကောင်းတာပေါ့ဆွေမျိုးဥစ္စာရနာတွေရှိတော်လည်းပဲဒီလိုမျိုးရှိတောင်းနေတာဒီလိုမျိုးရှိတောင်းနေတာ ခြေပေါင်း၈သောင်းလေးရာကံပေါ်မြင်နိုင်ပေမဲ့တာဝနာအမူခံထိုက်ဘူးဆိုရပြီကလူတန်းတဲ့ပုဂ္ဂိုလ်ဒါရကမြင်ရဥပါဒကဘုရားဘာသာဝင်ဖြစ်ဖို့ကြသရဏဂုံသုံးပါးဆိုတော့ ဗုဒ္ဓနာမစ္ဆာမိဓမ္မနာမစ္ဆာမိသံဃာနာမစ္ဆာမိသာမဏအမူကဖြစ်ဖို့ကြကိုယ်ရည်နဲ့ဖြစ်တော်တာဒီဘာရည်နဲ့ဖြစ်တော်တာသမီးပေါ့သာမဏတော်တွင်တော်သွင်းခြင်းမြတ်မှာသာသနာအမူကသာသနာဓာယာဓာသာသနာအမူကထက် တရားမလို့ဒီမှာသောတာမင်းညာဒါရမရှင်ညာနဲ့တမိတော်သင်္ကမိတ်တာဒါနဲ့အတွင်းတို့ရင်းချင်းညာနောက်ရဟန္တာဖြစ်ဖို့ဒါနာမူခံဖြစ်ခြင်းဖြစ်စီဖြစ်စီရတူတူနဲ့ဒါနာမူခံဖြစ်ဖို့ မိမိရင်နဲ့ဖြစ်သောသားလူတိုင်းရင်နဲ့ဖြစ်သောသားကိုသာမဏေတော်မူတဲ့တို့တွင်းချင်းမြတ်ရှင်ယဟန်ပြုမှသာမဏေဘုရားထိုက်တယ်တိက္ခာထက်တယ်ဆိုရလည်းဒီတိုင်းပါပဲရှင်ပြီးယဟန်ခါယဟန်ခါကိုရှင်ရတိက္ခာကိုထပ်ပြီးတော့ပြုပြီးတယ်ကံကမ္မမြဲမြံအောင် သာသနာတော်မှာမြင့်မြတ်အောင်မြင့်မြတ်ပြီးသားလူကြီးတွေဆိုရင်လည်းပဲလိုအပ်တဲ့ပစ္စည်းတွေပါအလွယ်ကူလူခံနိုင်အောင်မိမိတို့လည်းပဲကုသိုလ်ကောင်းမှုတိုးပွားအောင်သာသနာဆွေတော်မျိုးတော်သာသနာအတွင်းဝင်သာသနာအတွင်းကအပြည့်မဟုတ်ဘူးအတွင်းကဖြစ် သာသနာနဲ့ဆွေမျိုးပေါ့သာသနာဘန္ဓုတာကိုဖြစ်တယ်ပြည့်ဖြစ်တယ်ဆိုမိဘရဲ့သာသနာဆွေမျိုးသာသနာအမှုဖြစ်တော့အဲသာသနာအမှုကကုသိုလ်ဟာမိဘတွေပြုလုပ်ပြီးတဲ့အလှူရှင်တွေလည်းအမှန်တရားကြိုးကြည့်တယ်သာသနာတော်ကိုဝင်ရောက်ပြီးတော့တကယ်ပဲသူးစားလို့ဆိုလို့ရှိရင် အဲ့ဒီရှင်ရဟန်းတွေဒီဘောမှာမင်းရဲ့ပုံစံရတကယ်လို့မင်းရဲ့ပုံစံမရသေးတယ်ပဲကျူးသားလို့ရှိတယ်မင်းမျိုးစိခုမျိုးစိမင်းရဲ့ပုံစံတွေအားကြီးတဲ့ထောက်ပံ့ဖြစ်တယ်ဒီရှင်ရဟန်းကမကြောက်ဘူးပြီးတော့ဆောင်းနေတဲ့ဇီဝတဏ္ဍာနေတဲ့ဇီဝပရိခေယနေတဲ့ဇီဝ အဲ့ဒါတည်င်းအောင်တဲ့အခါမှာလည်းမိမိတို့တန်းနိုင်တဲ့မြတ်သာသနာကြောင့်ဖြစ်ပစ္စည်းလေးပါအတွက်ညီမပြီးတော့ဒီတန်းရနောက်ပြီးတော့တရားတွေနာကြရတရားတွေလည်းပွားများအားထုတ်ကြအကျိုးတရားတွေအစဉ်ပဲစဉ်ပဲစဉ်ပဲလာပြီးနေဒီမှာဒီတက်တော့ အမတန်အားကောင်းတဲ့ကုသိုလ်ကောင်းပုံညတမ္မာရပုံညတမ္မာရကုသိုလ်ကောင်းတဲ့ဆောက်ဦးမလူငယ်တဲ့ကောမရှိသူမရဟန်းခံပဲဆိုဘုရားကလူဝလူဝလူတိခါထတယ်ဆိုတာလည်းရှင်ရဟန်းခံတယ်လို့ပေါ့ လိုအပ်တဲ့အခါမှာတတ်နိုင်တဲ့ပစ္စည်းလူဖို့ပစ္စည်းလေးပါဖြစ်မှတ်တော်မူပါသာသနာအတွင်းဝင်ဖြစ်သွားတယ်ရှင်မျိုးမတော်တဲ့လူဖိတ်မထားတဲ့လူအလူမခံအောင်ပါဇက်နဲ့ပြောလို့မခံအောင်ကိုယ်နဲ့တော့ခံအောင်အဲဒီလေးပါဖိတ်ထားတဲ့တော့လိုအပ်တာပြောခွင့်ရှိ အလုခံနိုင်ယူဖို့ပေါ့ပါဘုဒ္ဓနိုင်တာလို့မတတ်နိုင်တာလို့မြတ်လူခံတဲ့ပုဂ္ဂိုလ်ကလည်းတကယ်လိုအပ်ကုသိုလ်ရတဲ့ကျွန်တော်လူခံတာအဲတော့ကုသိုလ်ရာဒီလားဖြစ်တို့ဘဝရှင်ရဟန်းတော်ကြောင့်ပြုတဲ့စိတ်ထဲမှာကြည်လူကပတ္တနာစိတ်တော် ရှင်ပြုရတော့မယ်ယဟန်ခံရတော့မယ်ရှင်ပြုယဟန်ခံရဆိုတာစားသောက်ရအပြည့်စုံယောက်ျားစင်စစ်ဧကံဖြစ်ယောက်ျားမဟုတ်မိန်းမမဟုတ်သူမရဘူးကျွေးမိတန်ရှင်းစင်ကြယ်လို့မေခါသာမလို့လို့အရာခံတော်မိက73ရက်တော်မိတာမိဘနှစ်ပါးခွင့်ပြုလို့ ဆိုရမင်းငါလာသားလေးဆိုခွင့်ပြုမှရတယ်မိဘခွင့်ပြုလို့မရအဲ့ဒီမင်းခါရမှာလွဲ့ရလားကျွေးပြီးတော့တန်ရှင်းစင်ကြယ်ဖြစ်ရလားနာရီနာလို့ဘာလို့ကင်းရလားနာရီကတော့တန်ရှင်းစင်ကြယ်အောင်တင့်တယ်အောင်ပြီးတာနာရီကတော့များတော့ နဲ့ရှိကြတာပဲညင်းလို့ပိုးရတာမမြင်ရတော့လည်းအဲထဲမှာရှိတာညင်းလို့ပိုးလို့ရှိနေတယ်ရဟန်းဖြစ်ပါတယ်မပြတ်ပါဘူးခြောက်တို့ရောပါလူနာရောပါသာမဏေကောင်မှာတင့်တယ်အောင်တင့်တယ်ရှိအောင်မေးတာဟောတော့အဲ့လိုမျိုးဒီကစင်မရဘာလို့လဲဆိုတော့ချိုးရတယ် သာသနာ့ဘောင်ဝင်ဆေးကုပြီးပျောက်တယ်ဆိုရင်ပြန်ထွက်ကြတယ်မြတ်စွာဘုရားလက်ထက်ကဆရာဇီဝကဆေးကုတာအမတန်တော်ရဟန်းတော်တွေမှာကုပြီးတော့ရဟန်းဘောင်ဝင်ရအောင်ဆေးရကုကြဆေးကုပြီးပြောရတဲ့ပြောက်ပြန်ထွက်တယ်အဲ့ဒါလို့ဓာရီနာမျိုးဒီကုမှာရှိသလားရှိဘူးလားမေးတာမိတို့ကပြည့်စုံတာတရားနဲ့အထုပ်ကိုဝင်လာတယ် ကိုယ်ရင်သွင်းမှာအခိုက်အတန့်လောဘရှိတော်လည်းပဲယဟန်ဖြစ်တဲ့တာမယဖြစ်เสียမလို့အာရမယောဂရရှိတယ်ချောင်းဆိုးတာဒီကြီးနာရရှိတယ်။အင်းနောက်တစ်ခါနောက်တစ်ခါဘိုးဝဲမြင်းတွေရှိတယ်ဖြစ်မှဖြစ်ပါ့မလားအတန်များမဖြစ်ဘူးယဟန်ဖြစ်တယ်။တမောယုတ်ကြရတဲ့ယဟန်ဖြစ်သွားအဓိကအသက်20ပြည့်ဖို့ ယောက်ျားစင်သစ်ဖြစ်ဖို့အဲ့ဒါလေးကြည့်ရအောင်ရေတံမိစ္ဆာဒိဋ္ဌိအာဝါချာဘုရားဘာသာမယုံကြည်ပဲနဲ့ခံဆောင်ပါဆောင်နဲ့ဆိုရတယ်မနာရရှိစိတ်ကဘုရားတရားသံဃာမှာမယုံကြည်တော့မဖြစ်ဘူးပေါ့ဘုရားမယုံကြည်ပဲတက်တဲ့ဝိသုဏ္ဏရေးထောက်လာရင်လည်းလုပ်ရတယ် ဘာသာရေးရအောင်နိုင်ငံရေးရအောင်ချော်လို့ကြအပြစ်ကြီးရတာနာတော့ငါပြီးတော့အားဆောင်ပါအောင်လာတော့ပြင်ဟာမလုပ်တာအခါသာသနာမှာလုပ်တယ်ဆိုတာအပြစ်ကြီးရပြစ်မပြီးတော့လည်းလုပ်တာပဲလို့တော့ဉာဏ်ပတ်ပြီးလို့ချင်တာတော့အပဲသွားမှာပဲအဲ့တော့ဒါနတော်ကရဖို့ခဲနေတယ်ဒီမှာခဲနေတယ်ရတယ်လို့ရှင်းရှင်းကြဲကြဲနဲ့ ဘုဒ္ဓံရဲ့ဟန်ပြုကိုခဲနေတယ်ဒီပါရမီကကြာမှန်းပြည့်တာနဲ့ဆက်နေကိုရင်တို့ရပါရမီကကြာတော့ပြီးလို့ရှိရင်ကိုရင်ဖြစ်ပြောင်းမပြောင်းဘူးလို့ရှိရင်ပြည့်ကြီးတယ်အဲ့ဒါမှတန်ရှင်းစင်ကြယ်ကိုယုံတယ်သံဃာကိတ္တတို့နေတဲ့ဒီပါစေတို့ယူပါစေတရားပြန်ဒီနာကြတော့ဝတ်ဆောင်ကြရတယ်ပါရမီကလည်းကြာသွားတယ် ကိုယ်ရင်ဝဲရကျိုးဖို့လူကိုလဲရဒီတိုင်းနေလို့မရဘူးဒီတိုင်းမနှွေးနေလို့ပြည့်ကြီးတယ်အခုချက်ခါကယဟန်ကအကုန်လုံးစင်ကြဲကယဟန်ဖြစ်ရောက်တယ်တန်မြတ်ကင်းကင်းရှင်းရှင်းနဲ့မတော်ယဟန်ဖြစ်ရောက်ပြီအမရမရရဲ့ဒုံလဘပပ္ပတိတဘာဝဒုံလဘော ပပ္ပာစင်တိတိပပစ္စည်းပပ္ပာစင်တိတိကိလေသာညှင်းထုတ်တတ်ပပစ္စည်းပပ္ပဇာရှင်ဟသန္တာရဘယတော်ဣခတိတိအခုသန္တာဝဘေးရှိတတ်အခုယဟဒီမြတ်ဝိပုလည်းရှိပါလေနန္ဒယုတ်ကိုမတွေ့တာလို့နန္ဒယုတ်မှာ ယောဂလူတွေမရဘူးလို့ဖြစ်လို့ရှိရင်မစိုးရိမ်မပင်မမစိုးရိမ်မစိုးရိမ်နာမယုတ်ကိုမတွေ့တာမကမ်းဘူးနာမယုတ်ပြည့်စုံတဲ့အခါမှာမစိုးရိမ်ယဟန်လို့ခေါ်တာလည်းရှိတယ်အဲ့ဒါဘုရားမာဟုရဲ့ပုံစံနဲ့များအောင်ဆက်ဆံပြရအောင် အများသိအောင်တော့သံဃာကိုဘေးလို့ရှိတတ်တဲ့ပုဂ္ဂိုလ်ကယဟန်။နောက်ယဟန်နဲ့ပတ်သက်လို့အသိဉာဏ်ရှိတယ်။အခုတိမ်တန်းမှာကမောဟညက်ကမောဟနဲ့ယဟန်ဖြစ်တယ်။ကမောဟနဲ့ယဟန်ဖြစ်တဲ့ယဟန်ဒါဝိနိယဟန်ယဟန် စိတ်နဲ့မဝင်မဲနဲ့အပြင်မှာအစိုးအိမ်ကြီးနေတယ်ဒါသီလသမာဓိပညာတွေအားထုတ်ပြီးသမထဝိပဿနာတရားတွေညာတော်အပြင်တော့ကံရာတွေပေါ့သမထတွေအားထုတ်အစစ်အမှန်တွေပြောတာအတူရောပြောတာမဟုတ်အစစ်အမှန်တွေဘုရားတော်ကြီးတွေမဟာတာဝကအလောင်းကြီးတွေအက္ခတာဝကအလောင်းကြီးတွေ ကဘာလူကဘာသားတွေဒုက္ခရောက်နေတာမရှိရဘူးစွမ်းနိုင်တော့မိမိတို့စွမ်းနိုင်တဲ့ဘက်ကကိုကြီးကိုကယ်တင်မှုစောင့်ရှောက်ဖို့အတွက်သမထဘာဝနာတွေဒီခါတဲ့တိတ်တိမေတ္တိမြောက်အောင်ပေါင်းများအားထုတ်ရတယ်။အဲဒါလည်းပဲတဏှာကိုဘေးရှုပြီးတော့သူတို့ကိုယ်တိုင်ကာမဂုဏ်လိုက်စားလို့ တို့ဘာသာထားတာအနှစ်တရာလောက်အလွန်အကျွံအနှစ်တရာလောက်မပြည့်ပါဘူးအများသောအားဖြင့်ငယ်ရွယ်လည်းထားပြီးတော့ကြီးမှဖြစ်ကြငယ်ဖြစ်တယ်ပဲအလွန်အကျွံနှစ်တရာတို့မှာနှစ်300 400 500တစ်ထောင်ကာမဂုဏ်မလိုက်စားပဲနဲ့တရားအထုတ်ကြတာဘုံဒီဘာဘူးဆိုရန်တာထင်သေးတယ်ကိုယ်တော့ညာရတာတို့ချင်းမမောင်းဘူး အဲဒီလိုသီလသမာဓိပညာတွေကျူးစားနေတဲ့တတ္တဝါတွေကိုအတိမခံမဲ့ကယ်တင်ဆောင်ရှောက်အတိမခံဘလူကယ်မှမလို့ကယ်တင်ဆောင်ရှောက်တာရှိတယ်ဘလူကယ်သွားမှမလို့ရှိတယ်ဘုရားတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကအားထုတ်တယ်အချင်းချုပ်ပဲပြောအဖျားကလည်းမရှိမစားဖျားကလည်း ညဘက်တက်လာပြီးတော့ဆေးကြိုက်သွားတယ်။ရေးကြီးကြောင့်မြင်တာပဲသုံးပါ။ဒါနဲ့ဘယ်လိုဒီမှကြားမလားပြောနိုင်တည်ကြ။အဲ့ပြောလို့မပြောလို့ဖြစ်နေတာ။ဟောမင်းတို့ကောင်းဖြားတယ်ကောင်းအဲ့ဒီတရားသမားတွေလိုက်ပြီးဘုရားဆောင်းလျှောက်တယ်သူတော်ကောင်းကြီးအများကြီးကိုယ်မျက်စိနဲ့မမြင်ရဘူးတချို့ရတယ် အဲဒါတစ်ဖက်ဆုံးရအောင်မယုံဘူးရှိတယ်ဒီလိုပုဂ္ဂိုလ်ပုဂ္ဂိုလ်မြတ်တွေရှိတယ်မမြင်ရတဲ့မြတ်တွေရှိတယ်တရားတွေရှိတယ်လောဘအဲဒီလိုကာမဂုဏ်ကိုရှောင်ရှားပြီးပြမစရိယမြတ်သောအချက်ကိုကျင့်သန္တရာကိုမေးလို့မြင်တယ်ရိုးရိုးမြင်တာမဟုတ်ဘူးတက်တက်ကားကားမြင်တယ်ဆိုမြင်တာတရားနာပြီးတော့ ဩဟုတ်တာပဲသူရဲ့သစ္စာကြာတော့ပြိတ္တာလည်းဖြစ်ရင်ချင်းမှာပဲအဲဒါမထိကြိုက်ပါဘူးဒါဆိုမျက်စိနဲ့မြင်မှမမြင်မျက်စိနဲ့မြင်ရတဲ့ပြိတ္တာတွေဒုက္ခရောက်တောင်းတောင်းဒုက္ခလို့မမြင်ပါဘူးသူတိုက်တဲ့ဒုက္ခပဲဒီလိုပဲကြည့်ပါလားမာရတ္တသာစိတ်တ္တသာမာရီတဲ့တစ်ဖက်ဖက်ခုံတာထုရိုက်စားတယ် ဓမ္မစာလို့မဆိုလိုပါဘူးမြတ်စွာဘုရားမြင်သာကြားသာမယုံတင်တာသာရှောင်ရမယုံတင်တာသာဆိုတာအဲတို့ကညီမှန်းပြီးတော့ပိဋကပေါင်းများစွာလုပ်ထားတယ်ပိဋကပေါင်းများစွာလုပ်တယ်တတ်ကိုတာတော့ဟောရမှာပြီးတော့အဲ့ဒါဉာဏ်နဲ့ပြီးလို့ရှိရင်ဒါမသိငါစရာပဲမသိငါစရာပြိဋ္ဌိတ္တာသာ အဲ့ဒါကိုရှောင်ဘုရှိမှမြင်နေတဲ့ဆွန့်ချက်ဖို့ကြက်ရိုက်ကစားကြားကအာရှင်သာတို့ဆောက်ကဖို့ပဲဝတ်ပေါ်နေတယ်မြင်တော့မမြင်ရဘူးကြားနေတယ်အချို့တော့ရတယ်ကမမဈေးတိုင်မရှိဈေးမှမရှိပဲကပ်ဖို့ရချက်ရတယ်တိုင်းကြိုက်တဲ့ချက်ကိုဘလို့ဆိုရတယ်မြင်လားကြားလားမသိမှာလားယုံမှားလား ရှောင်ကျင်ရမယ်အဲတော့သူတော်စင်ကြီးတွေဟာတချို့အသာမစားအဲ့ဒီလိုသန္တာကိုဘေးလို့မြင်နေမြင်နေတတ္တဝါတွေကိုကယ်တင်နေတဲ့ပုံစံတွေလည်းတောက်တံဘိက္ခုလို့ခေါ်တယ်ဘောဘောဆရာမတွေ့တဲ့ဘိက္ခုလည်းမပါတယ်ဝင်နည်းနဲ့ညှပ်ထားတဲ့ယဟန်တွေကြတော့ဝင်နည်းဘိက္ခုကမောနဲ့ညှပ်တယ် ကျန်တော်မူတယ်လို့သုံးပေမဲ့တဏှာတိုင်းကျန်တော်မူတာမဟုတ်ဘူးရှိုးသွားတာအများကြီးပဲအဲ့ဒီလိုပုဂ္ဂိုလ်ရဲ့ရှိုးတာမရှိဘူးများတော့တကယ်အကျင့်သိသိတွေအောင်ပြီးတစ်ဆင့်နဲ့တစ်ဆင့်မြင့်ဖို့ပဲရှိတယ်အောက်ကျတယ်ရှိတယ်ဒုက္ခလူတဲ့တဏှာတွေကတော့အမှန်တရားကြိုးစားရင်တော့ပြန်လာမှာပေါ့စေတနာနဲ့ရင်တော့ရှိုးမှာပဲ အဲဒါဘိက္ခုကိုပြောတာသံသာရိယတော့ဣခတိတိဘိက္ခုသံဃာကိုဘေးလို့ရှိကြတယ်ယဟန်ကမ္မဝါနဲ့ဖတ်ပြီးယဟန်ဖြစ်တာဝိနိယဟန်သဆိုရိနိမထာပင်နဲ့မျိုးသမီးတွေလည်းပါတာပဲမေမောမေစပယ်တတရားလို့နေရာလို့နေရာလို့အဲ့ဒါမျိုးတွေ သုတ်တန်ဘိက္ခုလို့ခေါ်တယ်ဝေလိဘိက္ခုတော့မဟုတ်သုတ်တန်ဘိက္ခုအကုန်လုံးဟာပပစ္စည်းတပပစ္စည်းတဘာဝထုံတော့ပပစင်တိတိပပစ္စည်းပပစ္စောဒီလေသာလို့နှင်ထုတ်တယ်ရှင်ဟံဒီလေသာလို့နှင်ထုတ်တဲ့ပုဂ္ဂိုလ်နိုင်ပပစ္စည်းတော့ အနုပါဝါတော့အနုပါခါတော့ပါဠိမောက္ခိသတံတော့ဒီမားတွေကိုညှင်းတဲ့ပုဂ္ဂိုလ်ဟာဉာဏ်ပေါ်ငါသမဏောဟောသည်ပရံဝိထရံတော့ပရံဝိထရံတော့ဒီမားတွေကိုညှင်းတဲ့လို့ရှိရင်ရှင်ဟောဘုရား ကိလေသာတွေနှင်ထုတ်တဲ့ပုဂ္ဂိုလ်မဟုတ်ဘူး။သမောနဲ့နှံ့ထားရင်ယဟန်မှာပဲ။တတဝါလေးတက်တယ်ပါရမိကမကြောက်ဒုတမပါရမိကကြာ။ဒါပေမဲ့ကိလေသာကိုနှင်ထုတ်တဲ့ပုဂ္ဂိုလ်မဟုတ်တော့ဘူး။နာဟိပပိစိတောပရုပ္ပသာတိနာသမနောဟောတိပရာဝိဟိထာယံတောအပါဒမော ထဲမှာဩဝါဒသတိမောက်ခြင်းနာယပပိစီတောပရပခာတိသူတစ်ပါးကိုတပ်ဖြတ်နေရှိတယ်ပပိစီတောဒီလေသာနှင်ထုတ်တဲ့ပုဂ္ဂိုလ်ဟောဘူးနာသမနောဟောတိပရာနာသမနောဟောတိပရာမိစိတယေတောနာသမနောဟောတိပရာမိစိတယေသူတစ်ပါးကိုနှင်းတဲ့ပုဂ္ဂိုလ်ဟာ သမဏမဟုတ်ဘူးဒီနေရာမှာသမဏဆိုတာကိုယ်ရင်တို့ဦးဇင်းတို့ပြောတာကိုယ်လို့ပြောတာကိလေသာတမဲဒီကိလေသာကိုငြိမ့်သိစီတာကိလေသာကိုငြိမ့်သိစီတဲ့ပုံသင်္ကန်းဝတ်တာနဲ့ကိလေသာကိုပူလောင်နေတဲ့ပုံကိလေသာကိုငြိမ့်သိစီတဲ့ပုံသမဏနာရောတန်ရာကိုဘေးလို့ရှိတယ် ကိလေသာတွေကိုနှင်ထုတ်တဲ့ပုဂ္ဂိုလ်ပါပစီဟာအခုမှဟုတ်တဲ့ဒါနာတွေရောခုမှရဟန်းတော်လည်းတဲ့ဘုရောတွေရောအဟောင်းတွေဒိက္ခုပါပစီသာမဏေရဟန်းဆိုတဲ့ဘောလေးဒိက္ခုကလည်းရှိတယ်ဝိညာဉ်နဲ့သုတ္တရဟန်းပပတိဆိုကိလေသာကိုမြင်ထုတ်တာသမဏဆိုတာကိလေသာတွေကိုမြင်သိစေတာ သူတစ်ပါးတွေကိုမြင်တယ်လို့ရှိရင်ကိလေသာတွေကိုငြိမ်းစေတဲ့လူမဟုတ်ဘူး။ကောင်းကောင်းလေးမတတ်နိုင်ဘူး။ငါ့ကိုမြင်တယ်အဲ့ဒီကိလေသာတွေကိုငြိမ်းနေတဲ့ဖြစ်အောင်ဒီပါလည်းမတတ်နဲ့ဒီပါလည်းမငြင်းတဲ့အဲ့လိုဆိုရင်ကိလေသာတွေငြိမ်းနေတဲ့သူ တဏှာကိုဘေးလို့နေတဲ့ယဟန်ဖြစ်သွားတယ်။အဲ့ဒီယဟန်မျိုးဒုံဘဝမှာပါရမှာဗမစီပြောဗမစီပြောဒုံဘဝဗမစီတဒုံဘဝရခဲ့တယ်အပမရိနဘေခုတမ္ပါဒိဋ္ဌ ဘုဒ္ဓတာရောသမ္မောလောကသမေမနုဿတဘာဝသမ္မောဒုံဘာတကတမ္ပတိပပစ္စည်းတဘာဝသမ္မောသတ္တမတဝနာဒုံဘာပပစ္စည်းတဘာဝသမ္မောရှင်ဟံဖြစ်ကိုခဲရင်းနဲ့နည်းနည်းဆိုင်တဲ့နှလုံးသွင်းပဲဆိုရင်အဲ့ဒါကိုပြောတာဒီတိုင်းကောက်ပတ်လိုက်ရင်လည်းရှင်ဟံဖြစ်ကိုဆိုတာမစင်ကြဲဟိုပါရမီကပါရမီကပုဂ္ဂိုလ်ကပြန်ဝတ်တာ ခုနကတော့73ရက်တွေလေးရတယ်အဲအဓိကကြားတယ်ယောက်ျားမဟုတ်တာအသက်20မပြည့်တာအဲ့ဒါလိုရဟန်းမရောက်ဘူးရဟန်းဖြစ်မရောက်ဘူးရဟန်းဖြစ်တော့ရောက်ပါတယ်ကိလေသာတွေတိုးပွားအောင်လို့အနှင်းမထုတ်ဘဲနဲ့တိုးပွားအောင်လို့တဏှာကိုဖေးလို့မြင်မှုဆိုရင်အဲဒီဘုရားမှာထဲမှာစေတနာနာမပါအရေးအတွက်တော့အရေးချင်းပါဘူး အနုတ္တနာဘာဝဘုံသဘောမဖြစ်ဖို့ခဲရင်သရဏန္တတိဘာဝဘုံသဘောယရတုံးကံကံရဲ့အရေးကိုယုံကြည်တဲ့တရားတရားနဲ့ပြည့်စုံဖို့တရားစစ်တရားမှာဖြစ်ဖို့ခဲဘာဝတိကဘာဝဘုံသဘောရှင်ဟန်ဖြစ်ဖို့ခဲတဲ့ယောဂီပြောလိုက်ရှင်ဟန်ဖြစ်ဖို့ခဲတဲ့ဒီလိုလည်းနည်းနည်းနည်းပြောမယ်ဆိုတော့ကိလေသာတွေတကယ်နှိထုတ်တဲ့ပုဂ္ဂိုလ်ဖြစ်ဖို့ခဲတဲ့ သတ္တမသာဝနာထုံးလည်းပါတရားနာကိုခဲနေဒါမျိုးလေးပြောတရားနာကိုခဲနေဒေချာပြောနေတော့မညာပုံညာရတော့တယ်မညာပုံညာကထောက်ပါလာမတရားနာရကိုခဲနေဘာဆိုတော့ဘာသာများရဲ့တရားကိုဟောတာအရှင်းဆိုတဲ့ပုဂ္ဂိုလ်ကဟောနေတာအများကြီး ပေါ်လာတော့လည်းပြီးသွားတယ်ဖြစ်ကြတယ်။မဉ္ဇဉ်ဘုံညာကိုမြင်နိုင်ရမယ့်တရားမျိုးဒါနသီလကိုမပယ်ပါဘူးဒါနသီလလည်းရည်ကြီးတာတုတ်တံပယ်တာလည်းမဟုတ်ဘူးကျွန်တော်ဆက်ကြတော့မြတ်တာလက္ခဏာလို့ဆိုတုတ်တံကြီးပဲတုတ်တံကြီးပယ်ဖို့ပြောတာမျိုးတုတ်တံပဲဖြစ်ဖြစ်ဓိဓမ္မာပဲဖြစ်ဖြစ်ဝိပဿနာပဲဖြစ်ဖြစ်မဉ္ဇဉ်ဘုံညာအတွက်ထောက်ပံ့ဖြစ်ဖို့ဒါနဆိုတဲ့ဉာဏ်ပညာဥစ္စေနဲ့ မတ္တပုံညာအတွက်ထောက်မှဖြစ်တာသီလဆိုတာလည်းဉာဏ်ပညာဥစဉ်မတ္တပုံညာအတွက်ထောက်မှဖြစ်တာအဲဒီလိုမတ္တပုံညာအတွက်ထောက်မှဖြစ်ဖို့နောင်နဲ့ရှင်းလာတာအတ္တဒိဋ္ဌိကိုပယ်ဖို့တက္ကရာဒိဋ္ဌိကိုပယ်ဖို့ဝိသိကိစ္စ7ပါးလို့16ပါးလို့အဲဒီလိုမျိုးသိပြီးတော့ပယ်တတ်နိုင်ဖို့ စတိပဋ္ဌာန်၄ပါးသမပဋ္ဌာန်၄ပါးဒိဋ္ဌိက၄ပါးအိန္ဒိ၅ပါးဘုံ၅ပါးဘုဆေ9ပါးမက္ခေ7ပါးဒီနေရာတွေနာကြရနာရထာမလို့ဘောပေါ့ခဲနေတယ်ဒုံကပါအာရမရိနဲ့တွေ့ကြုံမှုခဲနေတဲ့ ရိုးရိုးပြောမယ်ဆိုလူဖြစ်ဖို့ခဲရင်းနဲ့တကယ့်တကယ်ကျတော့လူဖြစ်တာလူလူဟောတယ်တိရစ္ဆာန်မျိုးလိုဘိုးတာအများကြီးပဲအဓိကဘာပြောတာတမာဒိဋ္ဌိလူလူဖြစ်ဖို့ခဲရင်းနဲ့အဲ့ဒီကိုယ်ကချက်ချက်ပြီးတော့ဘောပေါက်လူဖြစ်ဖို့ခဲရင်းနဲ့လူလူဖြစ်နေကြတော့မိစ္ဆာဒိဋ္ဌိကိုဟောတယ်တင်းရံပယ်သွားမဲ့ပုဂ္ဂိုလ်တွေကျင်းနေတယ်ဘာမှမေးလို့မေးကြဘူး ဒေနာလုံးဝကိုပြစ်ပယ်ပြီးတော့အမျိုးမျိုးတတ်ဖြန့်ပယ်သွားမှာသို့တော်လည်းပဲလူပဲသမုတ်ကလူပဲလူလည်းလူပဲမဲမချူချူဝါဝါလူပဲအဲ့ဒီလူများကိုပြောတာအဲ့ဒါလူလူလူဆိုတာတန်လူနဲ့တဲ့နွယ်ပင်လေးတွေများအောက်ကမြေဝတာအာရှင်တန်လူတဲ့ဘယ်လို ကောင်းတယ်ဆိုအော်တက်အဲဒီလက်သမားလေးပညာတလူတက်နတ်ပြန်နိဗ္ဗာန်အောက်ပြန်ကြလူဆိုတာဝတ်တယ်လို့မစင်ဘူးရှော့နေတယ်လူပုံစံအတော့လူပါပဲချူချူမဲ့မဲ့အဘိဓိုးနေတယ်လို့မစင်ဘူးချင်းချင်းနေတယ်လူလူဆိုတာလောက်ချမ်းသာချမ်းသာအရိတ္တလူလူဆိုတာ ဗုဒ္ဓဘာသာကဗုဒ္ဓဘာသာကုသဝနည်းနဲ့အာဟုဝများများမိုးရတော့စားပြောပါတခါတည်းမှာဩဝါဒဩဝါဒထားဩအဲ့ဒါမျိုးရုပ်တွေကတစ်ပတ်နဲ့တစ်ပတ်ဒုက္ခရိနဲ့ဒုက္ခရိရုပ်အများသောဖြင့်ဒုက္ခရိရောက်ကုန်ကြတယ်ဘာလို့ဆိုတော့အသက်မွေးတာလည်းဓမ္မအာရုံမဟုတ်မိစ္ဆာအာရုံအာဟုဆိုရတဲ့အသက်မွေးတယ်မင်းတွေရောဘောဘောဆာတာ ဘုရားတရားလည်းမလုပ်ဘူးအဲဒါနဲ့ပြန်နေရွာနဲ့အများနဲ့ဆိုတစ်ခါတည်းကတော့အများနဲ့ရောရောင်လုပ်တာရှိတယ်အဲ့ဒါကိုလူခေါ်တယ်အမြဲတမ်းသမထဥပဒနာတရားတွေကျူးစာအားထုတ်ဒါနာလည်းပြည့်တယ်ကြားလည်းဆောက်ပြီးတယ်သားနဲ့သမီးနဲ့နေတော့လည်းပဲဒါနသီလဘာဝနာတနေ့မှမိတ်အမြဲတမ်းကျူးစာတော့ဆင်းရဲဆင်းရဲကျူးစာတာ ချမ်းသာတဲ့ဘုံလုံးရဲ့ကျူးသားနေတာအဲလိုမျိုးလူလို့ခေါ်တယ်ပရမတ်ထလူလို့ခေါ်တယ်အဲတော့ထပ်ဆင့်ပြီးပြောမှဆိုရင်ဒုစက်ခုဒုစက်ခုဆိုတာမျက်စိနှလုံးပါတဲ့ပုံဟာဒီမျက်စိနှလုံးပါတာပဲဒီပကတိမျက်စိလို့ပြောတာပေါ့ဒါအမေမိုးတဲ့မျက်စိမျက်စိနှလုံးဆိုတာလောကီအတွက်လည်း ကျိုးကြီးပွားများအောင်ဆောင်ရွက်တဲ့ဉာဏ်ပညာတဏှာအတွက်လည်းပင်မကြဆောင်ရွက်တဲ့ဉာဏ်ပညာလောကီအတွက်နှလုံးသလုံးလောကုတ္တရာအတွက်နှလုံးသလုံးပဂရိမျက်စိကြားရင်ကြားမိပါလေဉာဏ်ပညာရှိလို့ရှိရင်ဇာပညာစက္ခုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ပဂရိမျက်စိကတော့ကြည်မြဲနေရပဲတမန်မျက်လုံးလိုဘာလို့ကြည်မြဲလှပ ကိလေသာတွေတောင်းမြန်ပြီးအကုသိုလ်လုပ်နေတော့လကားပဲအဲ့ဒီမျက်လုံးကလကားမျက်လုံးအကုသိုလ်များတဲ့မျက်လုံးအခုပြောတဲ့မျက်လုံးနှလုံးဆိုတာလောကီဘက်မှာလည်းပဲတရားသဖြင့်ရှားကြံပြီးတော့မိသားများတို့လူမှုရသစ္စာစောင့်တည်ပြီးတော့သားများတို့လူမှုစောင့်ရှောက်ဗုဒ္ဓဘာသာတန်တော်ဟောသမင်္ဂလာပဲ သားနဲ့များနဲ့လည်းကိုသားများကိုဉာဏ်နာနာနဲ့သစ္စာနဲ့ထိမ့်သိမ်းဆောင်ရှောက်ပြီးတွေးမှုရသမာဓိဝနဲ့ရှာပြီးအဲ့ဒါမျက်စိကလေးမလို့ဒီခန္ဓာကိုယ်ဟာအမြဲတမ်းနေရမှာမဟုတ်ဘူးတရားအဘယ်ဒီကမြောက်ကောင်းရဒုက္ခရနေနိဗ္ဗာန်ရောက်ဒါနတိယဘာဝနာတွေတို့မိသားစုတွေကြိုးစားမယ်ဆိုဥဆောင်ထေရန်ဦးစီးရ ဦးဆောင်ပြီးတော့ဒါနသီလဘာဝနာတွေအမြဲတမ်းလို့ကြိုးစားတဲ့ပုဂ္ဂိုလ်အဲ့ဒါကမျက်စိတလုံးပေါင်းလိုက်တော့နှလုံးဒွိမျက်စိဒွိစက္ခုအဲ့ဒီပုဂ္ဂိုလ်မျိုးမှာယူလို့ခေါ်တယ်အမြဲတမ်းရှိရမယ်ဆိုင်ဆရာတော်ကလည်းအဓိကဘူးဒါပေမဲ့သာတတော်ကိုကြည့်တာတော့သာဝပြည့်ပဲပါအဲဒီနေ့ကသာမတတ်တယ်ကိုကြည့်တော့ကလေးနဲ့ တရားကိုဆောင်လို့လို့ရှိရင်လူအဲ့ဒီလူမျိုးပြောတာမနုဿတ္တဘာဝဘုံသဘောအဲ့ဒီလူလောကီအတွက်ကောလောကုတ္တရာအတွက်ကောအကျိုးရှိအောင်ဆောင်ရွက်တဲ့မိမိအတွက်ကောအများအတွက်ကောအကျိုးရှိအောင်ဆောင်ရွက်တဲ့ဆောင်ရွက်ဆောင်ရွက်တဲ့ပုဂ္ဂိုလ်ပရမတ္ထလူလို့ခေါ်တယ်လူတော့လူပဲအကုသိုလ်များပြီးတော့ အလုပ်တွေနဲ့ပဲရောပြောနေတဲ့ပုဂ္ဂိုလ်ဟာကြောက်ကြောက်လန့်လန့်နဲ့တရားမဲ့ပုဂ္ဂိုလ်တည်တဲ့အခါမှာကြောက်ပြီးတော့တည်တဲ့ပုဂ္ဂိုလ်လန့်ပြီးတော့တည်တဲ့ပုဂ္ဂိုလ်အဲ့ဒါလည်းရှိတယ်ဆရာကတော့ရှိပြီးရထားပါမိမိခန္ဓာကိုယ်ကိုလည်းပဲအမတန်ကြိုးစားမှမောမိခန္ဓာကိုယ်ကိုပဲပြင်ဆင်ခြေတာဥပ္ပဒေမဆောင်ဘူး အလှပြတ်သွားမှဆိုအဲဒီပုဂ္ဂိုလ်တွေသေသောနာတရားဝင်လာတာသူများခန္ဓာကိုယ်လိုက်ပြီးတွေ့တာမှမောနေတာမတရားဘူးတရားတရားဘူးတရားကာမနိစ္စသာရကလည်းယူလို့လာပဲအဲဒီလိုအားဖြင့်လည်းတွေ့တာမှမောတယ်ပုဂ္ဂိုလ်မိမိကိုယ်လည်းတွေ့တာမှမောလို့အားကြည့်တယ်သူအားလည်းတွေ့တာမှမောတယ်အာဟုတွေများတယ်ဝိပဿနာတရားတွေနာမှာတော့ ဒုလောဒုလောဒုလောဒုလောဒုလောဒုလောဝိသိကိစ္စတွေများတယ်အဲဒီ၄ယောက်သုတိပြည့်တေကံမှာကြောက်ကြောက်လန့်လန့်ခါရှုပ်မဲ့တေယံပုဂ္ဂိုလ်၄ယောက်သူရှင်ပြရဟကံတရားတွေကျူးလာမယ်ဆိုရင်အဲ့ဒီ၄ယောက်ဘဝဆုံးရောက်ပါကိုယ်ကမန္တတာမတမ်းလို့ဆိုတာတရားအထုံပါရအမှန်တရားတွေပြီးတော့ ကျန်းမာရေးရတန်ရှင်းရေးရလုပ်တာတော့လုပ်တာမမမောမောဖြစ်နေကြကိုယ့်ကိုယ်ရမမောတဲ့ပုဂ္ဂိုလ်ဟာကျန်းမာရေးဖောက်ပြန်လာတယ်ဒီခန္ဓာကိုယ်ကိုစွန့်အောင်ကြောက်ယောဂအနှိစ္စတာတစ်မျိုးကိုယ်စိတ်ထဲရတဲ့ခန္ဓာကိုယ်ကိုပျက်စီးမှာကြောက်လန့်နေတာတစ်မျိုးအဲ့ဒါအပေါ်မိအောင်ညှက်ပြေတာစိတ္တပြည့်ရဲ့တင်အဲ့ဒါဘယ်လိုပြောရလဲဘယ်လိုပြောရလဲဥရောင်းလား ငါတရားမလို့ဘူးတဲ့။သူတော်ဘာတွေမမောတဲ့ပုဂ္ဂိုလ်သူတော်ဘာတွေမမောတဲ့ကိုယ်ရဲ့သားရဲ့သမီးရဲ့ညီရဲ့ချေမောတဲ့ဆွေမျိုးတွေတူတူတူမတွေညီတွေမြစ်တွေဘုစုခိုင်းတွေအရဟံသာရဏသမီးကငါမျိုးပဲငါမြစ်ပဲငါသူပဲငါပြေးပဲဟိုကြီးဟွာကြီးအဲ့ဒါမြေးတွေမြေးတွေဆွဲ ဘုရားတရားတော်ကြီးသောဘဝိတိအရဟံသောဘဝိတိသမန္တံဘောသတိယကိုပြုထားတဲ့ကံအရာအများကြီးပဲတော်ကြဆုံးတော်ကြသင်္ကန်းအာတော်ကြကြောင်းနဲ့တဲ့တော်ကြဘုရားနဲ့တဲ့ဟာဘုရားကကြောင်းကြီးအများကြီးရတ္တိ၆ပါးကိုအသာလေးရောက်နိုင်တယ်ကုသိုလ်ပေါင်းကြီးအများကြီးလုပ်လာတယ်တခုမှလည်းမရဘူးဒါတော့အသာလေးစိတ်ချသမီးစိတ်ချညီစိတ်ချအဓိကတော့ညီပါပဲ ညီတို့မြစ်တို့အဲ့ဒီလျှောက်ဦးပြီးတော့အဲ့ဒါပဲနှလုံးသားမှာတဝဲလေလေနဲ့ဒီလိုပိတ်တာဖြစ်သွားတယ်။အဲဒီလိုအခန္ဓာကိုပိတ်တာမြင်မောလို့တဲ့ပုဂ္ဂိုလ်။နံပါတ်3ကအာဟုသူများတဲ့ပုဂ္ဂိုလ်။အာဘတိကအမြဲတမ်းသူပြည့်နေတဲ့ပုဂ္ဂိုလ်။အဲနံပါတ်4ကဝိသိကိစ္စများတဲ့ပုဂ္ဂိုလ်။ဘယ်နှယောက်ပါလဲ။၄ယောက်ပါဗျာ။နံပါတ်1က ပုဂ္ဂိုလ်ကိုမမောခြင်းတဲ့ပုဂ္ဂိုလ်တန်ရှင်းရေးကျမ်းမာရေးတို့ရှိတော့တန်ရှင်းလို့လည်းလုပ်တာအဲ့ဒါအပြည့်မရှိပါဘူးကိုယ်ကမှန်ကြည့်တရတာမမောမမောလို့ပြောလို့ဉာဏ်အမှုနဲ့ကိလေသာတွေမောတာကိုယ်ကိုလှတယ်ဒီလှတယ်လကားတာရတော့ပြန်လာအဲ့ဒါကိုဒီအဲ့ဒါကိုမမောမမောပါများတော့ဒုက္ခနာကိုလည်းနည်းနည်းညှို့ကြတော့ဟာ ခါလဲကြီးကျယ်ထိခိုက်လာအဲဒီလိုယောဂဖြစ်တာနဲ့စိတ်ကိုစိတ်ကြလို့ရှိရင်စိတ်ကြရောဆိုတာစိတ်ကြတာကြချင်တယ်ငါမောတာဒီခန္ဓာကိုယ်ရဲ့အနိစ္စဒုက္ခအနတ္တပဲတဏှာလို့ပြောတာပြညာနေဖို့ဒီခန္ဓာရဲ့ကောင်းတဲ့နတ်ခန္ဓာထိသွားမယ်နိဗ္ဗာန်ထိသွားမယ်ဘာမှမရဘူးဒါလိုဖြစ်အောင်ရအောင်ရတော့ ဘေးတရားထုတ်တဲ့အခါမှာလွတ်လွတ်လပ်လပ်ကြာကြာနာနာအားထုတ်နိုင်အောင်သာသနာ့ဘာဝဝင်ရသာသနာ့ဘာဝဝင်နေဆိုတာအေးစေးပြင်းလို့နာမလို့တရားကိုအချိန်ပြည့်အားထုတ်နိုင်မြန်မာကျတော့ဒါရေးနိုင်တယ်ဘောတော်ဟောဟောသွားတယ်ဒီမှာမသွားမဖြစ်ဘူးလူလူကြီးသူ့ပဲပုဂ္ဂိုလ်အဆုံးနေတာပဲအဲလိုမျိုးနိုင်ငံရေးစီးပွားရေးလူမှုရေး ဗရန်ဟုတ်တဲ့အခါကျတော့အများကြီးပါပါတယ်ဘယ်လိုလို့ဒါအဓိကတောင်းခံလို့ပြီးတော့သွားသွားတယ်သူကမလို့တော့သာသနာပြုတဲ့ကိစ္စတော့ဉာဏ်ကတရားထုတ်တယ်လို့သွားများတယ်ကျွန်တော်ဆယ်ဝါတော့ဒီဘယ်မှမတော့ဆယ်ဝါကျော်မှတောင်းခံမှာရှောက်တယ်ဆယ်ဝါအတွင်းကတော့တရားလိုက်လို့သွားတရားလိုက်တရားလိုက်တရားလိုက်တရားလိုက်တရားလိုက်တရားလိုက် ဒလာဝတ်ပြည့်လို့ပြန်မပြန်ရင်မပြန်ရင်လည်းမထားတော့ပြန်လာတရားရက်ပဲအဓိကဒီလားကြောင့်မကတ်နေကတ်နေတရားအားထုတ်နောက်တစ်ခါကျတော့ရောင်တော့တရားရက်ဝင်အဲ့ဒါပဲကြောင်းထိုင်လို့ကမမှန်ပါဘူးနောက်မှပြောဖြစ်ကြောင်းထိုင်လို့လည်းမမှန်ဘူးတရားဟောလို့လည်းမမှန်ဘူးစိတ်ကူးတော့မဖြစ်ဘူးဘာမှန်းလဲဘယ်လိုမှမကြဘူးဘယ်လိုမှကြတယ်ပြီးပါလေတော့ခွေးဖြစ်နွားဖြစ်လူကြံဖြစ်ဖို့ အမေရိကမကြောက်နောက်တစ်ခါအိမ်အောင်ကြမှာလည်းကြောက်အဲတော်တော်များမောတဲ့ကိစ္စတွေဒါတွေကတော့တရားရအောင်ဒါတွေကိုရှောင်နေနေတယ်ပဲမြို့လို့ဆိုမရှောင်နိုင်ဘူးအဲ့ဒါတော့တော့ဆေဝါအထိကတော့လို့တာပဲတစ်ခါတလေတော့ပဲဘုရားပွဲပဋ္ဌာန်းပွဲဘယ်တော့မှမတော်ဘူးဒါပြည့်တယ်ဆိုတော့ကိုယ်လုံးနဲ့ကိုယ်အချိန်တိုင်းလုပ်နေရတာလုပ်ပြတယ် အဲ့ဒါမှနားမလည်ဆိုတာတရားပွားများအားထုတ်ဖို့တရားပွားများအားထုတ်မှာကိုယ့်ကိုမှန်မောမှုတွေလည်းရော့သူတော်ဘာတွေကိုပဲတာမှန်မောတာလည်းရော့မှန်တရားပြီးတော့လေမှန်ပါဘူးရောပညာဆက်တာတော့မှန်ပါဘူးညမဆက်လို့ရှင်အဲ့ရအဲ့ရှင်ဘုရားနဲ့လိုက်ဦးမယ်ဘာလို့ကိုယ့်ကိုမှန်မောတာမှန်ပါဘူးအဲ့ဘာလို့လဲဒါလေးတွေ့တာ ။ဒါကိုသဘောပေါက်ရမယ်။အားထုတ်တယ်ဆိုတော့တန်းသဘောပေါက်တယ်။နိစ္စဒုက္ခအနတ္တပဲခန္ဓာကိုယ်ရဲ့အနိစ္စခန္ဓာဒုက္ခခန္ဓာအနတ္တခန္ဓာအတုပခန္ဓာအနတ္တကိုတားမှမရပဲသိနေတာသိမှာပဲ။ဒီဘုဖြစ်လာတဲ့ခန္ဓာကိုယ်ကြီးအဲမသိခင်မှာတရားရအောင်ကြိုးစားမယ်။ဘာမှဝင်နေကြ။ဝင်နေရမှာကအသက်ရှင်နေမှာတရားအားမထုတ်တာလည်းပုဂ္ဂိုလ် လူမိုက်တောင်ကဒီကနေ့မှငါအမထုတ်ခဲ့ရနေတယ်ဖြစ်မှဖြစ်ရနေတယ်မရတော့နောက်ကြမသိခင်နဲ့အာထုတ်တာကျိုးရပေါ်နဲ့အာထုတ်တာနောက်ကြရတယ်မလို့အများကြီးအာထုတ်တာမယုတ်ခြင်းနဲ့မြင်ထားတဲ့အကြောင်းတွေကျိုးတွေမြင်ထားတဲ့အနိစ္စဒုက္ခအနတ္တတွေမြင်ထားတယ်ဖြစ်ချင်းတဲ့ချင်းမြင်ထားတဲ့အပြစ်တွေမြင်ထားတယ်အဲ့ဒါရှုမယ်ရှုသေးပါတော့ ဒီခန္ဓာကြီးကဒုက္ခပဲဟိုအောင်လေဒီကအောင်လေဟိုကလာလိုက်အာဆို့လာလိုက်ဟုတ်မြတ်စွာဘုရားဟောခန္ဓာကြီးကဒုက္ခအမတ္တမှန်တာပဲမှန်တရားတွေအဲ့လိုပြောတဲ့နေရာရှုနေတာမြတ်စွာဘုရားကိုပူဇော်နေတာရှင်မိပန်းမှန်နဲ့ပူဇော်မှပူဇော်တာမဟုတ်တရားနဲ့ပူဇော်တယ်ဝိပဿနာနဲ့လေအဲဝိပဿနာရှုနေဆိုတာရှင်မိပန်းမှန်နဲ့ပူဇော်တာတော့ပုံမြတ်တယ် ရှင်မိသနာနဲ့မပူဇော်ပါဘူးလို့ပြောတာကိုဟုတ်လားအများအားဖြင့်မပူဇော်နိုင်ဘူးကျမ်းမာရေးမကောင်းတော့ဘယ်ထနိုင်လဲအဲ့ရတဲ့လဲရတာလေဝစီမိပါမှာသူများတို့ပြောမှရတော့ဘောဘယ်ထလို့လဲဒါပေမဲ့အဲ့ဒီရှင်မိပါမှာယူတဲ့ပုဂ္ဂိုလ်ကဘဝပုံမြတ်တယ်ဝိပဿနာရှုတာလေဟောခန္ဓာကိုယ်အနိစ္စခန္ဓာကိုယ်ဒုက္ခအနတ္တခန္ဓာကိုယ်ပဲဘုရားဟောတာမှန်တယ်ဟောနေတာ ဒုက္ခသစ္စာဒုက္ခခန္ဓာကိုယ်ပဲခါရနှိမ့်ဆက်လိုက်မောလာလည်းကြက်လာလည်းဒီတော့ဘယ်လိုဖြစ်လိုက်အဲဒီယောဂနှိမ့်ဆက်တာကနောက်ဘယ်လိုနှိမ့်ဆက်လဲလေသာနှိမ့်ဆက်တာမြန်မာလူလေးနည်းနည်းပြောတယ်စိတ်မချတယ်မချဖြစ်တာဘာဖြစ်ပါလဲအလောလောကမောဟနှိမ့်ဆက်တယ် နတ်တော်တော့ကောင်းတာတော့မသိဖြစ်သဘောပေါက်ကျန်တဲ့လူတွေစိတ်ချရမှဖြစ်တာလေငါမရှိတော့ခက်ပြီငါမရှိတော့ခက်ပြီလောလောဆယ်တော့ခက်ငါလို့ပြောတာဟုတ်ကဲ့ကိုယ်ကငါတော့ရုပ်နာမမမြင်ပဲဟုတ်တော့မလားယုံနာဤပြည့်စည်နေတာပဲယုံနာဤအနတ္တပဲလို့ငါငါဆိုတော့ငါသားငါသမီးငါမရှိတော့ခက်ပြီလို့ဖြစ်တယ် ကိုမိဘတွေလည်းကိုတင်ထားခဲ့တာပဲမှာအဲကိုအစ်စ်ကြတယ်ကိုလည်းညာထားခဲ့ရတယ်မထားခဲ့လို့ရမရပါဘူးခင်ဗျာအတရားရှိပြီးတော့တရားအဲ့ဒါတခါလဲကိုယ်တော်ဘာရောတော်ဝင်များလဲနှိမ့်ဆက်စိတ်ထဲရလဲစိတ်မချလဲမချလေးဖြစ်ဟိုလိုကိုဒီလိုကိုအဲဒါလေးမလိမ္မာအောင်သမီးလေးကမလိမ္မာအောင်ဘာဖြစ်နေညာဖြစ်တယ်ဟာဒါနဲ့ဒီလဘောင်နာတော့မလို့ဘုရားတရားတန်ခါတော့မလို့အဲ့ဒါလေးလျှောက် အဲ့ဒါတစ်ခါလဲရိုးရိုးယောဂအနှိစ္စတာတစ်မျိုးသိမချာသမုချာယောဂအနှိစ္စတာတစ်မျိုးဆိုတော့ပုံမစိုးဘူးလားပုံစိုးပါဘူးဒါလူတိုင်းတွေ့ရမယ့်ကိစ္စကိုပြောနေတယ်အဲအရှင်ဟန်တာအဲ့ဒါလေလွန်မြောက်အောင်ရှင်ဟန်ပြမြတ်တယ်ဆိုတော့အဲ့ဒါအဓိကတရားဝေရုံနေနဲ့မြတ်ပါဘူးတရားဝေရုံနေနဲ့ဒါအပေါ်ရတော့ပဲရှိတယ် အာများရှိဖို့လည်းခရအဓိကအဓိကနည်းနည်းစိတ်ကိုခါညက်သွားတန်တာလည်းတရားတော့အိဋ္ဌတိဒီဘိက္ခုတန်တာကိုဘေးတန်တာဘေးပဲဘေးရအန္တရာယ်ခန္ဓာကိုယ်ကြီးရတဲ့ကိုယ်၆ပါးနဲ့နှိမ့်ဆက်လောဘဒေါသမောဟအားလည်းဘုလိုစိတ်ချဒီလိုစိတ်ချဘုလိုမကျေနပ်ဒီလိုမကျေနပ်ဟာဘုလိုနှိမ့်ဆက်တာ နှိစ္စမလို့အဲ့တော့ဘာမှမလဲဆင်းရဲဒုက္ခသစ္စာဆိုတာမှန်လားရောဒုက္ခသစ္စာကိုရှုနေတာဖရာကိုရှုဖို့နေတာခံရှိဖို့မှာခံရှိဖို့တာလည်းမြတ်ခံရှိဖို့တာတော့ဘယ်မှာပေါ်ရတာပဲဒေရှာနေနဲ့မရောက်ပါဘူးဒါနဲ့အဲ့ဒီအစားတော့ဗျာတိုင်းထောက်ရဲ့အစားအဲ့ရတော့ပြည့်လန်းနေတယ်အဲ့ဒါဖရာရှိဖို့ ဘုရားရဲ့ခြေတော်အဆုံးကိုဖက်ပြီးတော့ရှိဖို့ယောဓမ္မပတ္တိသောမံပတ္တိယောသင်္တိဓမ္မတရားဒိဋ္ဌဒုက္ခတရားပတ္တိမြေသောသုတိမင်္ဂလာဘုရားကိုပတ္တိမြင်မြင်တရားမြင်တဲ့ပုဂ္ဂိုလ်ဘုရားကိုမြင်တယ်တရားပူဇော်နေတဲ့ပုဂ္ဂိုလ်ဘုရားကိုပူဇော်တယ်တရားမြင်တဲ့ကိန်းတဲ့ပုဂ္ဂိုလ်ဘုရားမြင်တဲ့ကိန်းတာအဲ့ဒီအတွက် လွတ်လွတ်လပ်လပ်ကြိုးစားအားထုတ်ရဖို့အတွက်သာသနာ့ဘောင်ဝင်ရောက်လာတဲ့အဲ့ဒီလူများမျိုးဟာဒုံဘာပပစီတော်ဒုံဘောအမှန်တရားရခဲ့တဲ့ယဟန်အဖြစ်အဲ့ဒီလိုသွားမှာအလုံးတက်ကဘာရောဒုံဘောတမန်လေးတိမျိုးဖြစ်ဖို့ရာသံတိဘာရောဒုံဘောဟာဒီလိုကံကံကျိုးလို့ဒီလိုထူးနေတာပဲ သံဃာရင်တို့ယုံကြည်ကြဗုဒ္ဓဘာသာမှာဘယ်အဆင့်မှာရှိလဲမူလတန်းအဆင့်မှာရှိတယ်မူလတန်းအလယ်တန်းအထက်တန်းမှာတော့အဲကံကံရဲ့အကျိုးကိုယုံကြည်ကြမူလတန်းအဆင့်မှာရှိတယ်ကံကံရဲ့အကျိုးတဲ့ပို့ပြီးတော့ယောဂီကကျက်ကနာနာဘောပေါက်ယောဂီဖြစ်ဝင်လာတယ်ဟဲ့လားဟောဒီခန္ဓာကိုယ်ကြီးကဒုက္ခသစ္စာပဲလောဘတဏှာမူလတန်းသစ္စာပါဘုရား လောဘဒေါသမောဟတွေချုပ်ငြိမ်းသွားတာဒီဝါဒသာပါဘုရားသတိပညာမဲ့ကိရှိပါဘုရားရောဒီတရားနာနဲ့အာထုနဲ့မြေုံလားမှန်ပါဗျာအဘုရားရဲ့တရားတွေဝါမှန်ပါဗျာဘုရားအာထုအဲ့ဒါတရားကျင့်တဲ့နာကိုကြည့်တာဟောသူကကောင်းပြီးပြီလေအာထုကဆွေးကြည့်ပြီလေဒါအခြေခံမရှိဘူး ဒီဘုရားဘာသာရေးတရားတွေညာတာဒါနဲ့ကြောဘူးကြောပါဘူးဒါမူလတန်းအစဉ်မရှိဘူးဘာမှတရားအမှထုတ်တဲ့ပုဂ္ဂိုလ်ကဘာလို့လဲသိအာဟုသောဆုံးပြီးတဲ့ကုသိုလ်ကောင်းပြီးတဲ့အာဟုရှောင်းမှပဲကုသိုလ်လုပ်မှာပဲဒါအခြေခံအစဉ်မရှိဘူးသာသနာ့ဘောင်ဝင်လာတယ်အဲ့လိုဘီပီကိုဝင်လာတယ်အပြင်မှာလည်းရတယ်အဲ့ညာတော့တာဒါနဲ့များနဲ့ကလေးတပုံမြင်တော့ရတယ်သာသနာ့ဘောင်ကိုကျူစာအားထုတ်တယ်ဒီတရားတွေကဒုက္ခသစ္စာပြီး ဒီတရားတွေကဒုက္ခသစ္စာကြီးနဲ့ဘာတွေလဲဟုတ်လဲဒီတရားတွေကသမုဒယသစ္စာကြီးဘာတွေလဲဒီတရားတွေကនិရောဓသစ္စာကြီးဒီတရားတွေကမဂ္ဂသစ္စာကြီးအဲ့ဒီသဘောပေါက်အဲ့လိုတရားနာသဘောပေါက်အဲ့ဒါယုံကြည်ရမယ်ဉာဏ်နဲ့ရှင်ပြီးယုံကြည်ရမှာအဲ သာသနာခေါင်းဆောင်တွေကနေပြီးတော့ရုံလို့လို့အတရားတော်မှညှိခိုင်းလို့ညကန်းလို့ညှိမှုလို့တေချာအမှုတေချာသဘောပေါက်ပြီးတေချာလို့လားဘလို့မှဖြစ်လို့မရဘူး။နတ်မကြီးတွေကသက်တော်မရဘူးလူကတော့ပြောတယ်သူစုပ်လို့တော့ထဲပြောတယ်။နတ်မင်းတော်မှဖြစ်လို့မရဘူး။ဒါဒုက္ခသစ္စာလူခန္ဓာဖြစ်ဖြစ်နတ်ခန္ဓာဖြစ်ဖြစ်ဇမခန္ဓာဘာခန္ဓာဖြစ်ဒုက္ခသစ္စာပဲဟေးပိုင်မြဲမှာမမြဲတာဟုတ်တော့မလား အာလောဘဒေါသမောဟအဓိကတဏှာလောဘသမုဒယသစ္စာပဲသူ့ကြောင့်ခန္ဓာရရမှာမှန်ပါဘူးသူကအကြောင်းပဲကြည့်ပါလားရဲ့ခြံလို့ကျွန်တော်ခြံမရရအောင်ကျမ်းခံဝယ်တာခြံဝယ်တော့ခြံလို့တော့တော့မရဘူးအာဘုရားဖြစ်နေတယ်တရားဖြစ်နေတယ်ပုံစံဖြစ်နေတယ်ဈေးရောက်နေတယ်တစ်ထည့်ဖြစ်နေတယ်တစ်ထည့်ဖြစ်တာနောက်မှာလောလောဆယ်တော့ပြန်မလာဘူး အိမ်တော်ပြည့်နေတယ်အိမ်တော်ပြည့်ရင်ကောင်းပါပဲကောင်းပါပဲနေလို့ပြည့်တယ်ဘုရားရဲ့ကြတော့ကောင်းတယ်ကောင်းပါဘူးအဲ့တော့မပြောရဲဘူးကကောင်းတဲ့ခြင်းနဲ့ပြုတော့တာရှိတယ်ဘယ်လိုကြတော့ကောင်းရလားလို့မကောင်းလို့သိတယ်အဲ့ဒါတရားသမားပယ်နေသိရမပယ်နေသိတာကမကောင်းဘူးဆိုတာသိရလောဘရဲ့လိုလိုက်တာကောင်းမှာမဟုတ်ဘူးအဲဒုက္ခပြင်းတဲ့အရာပဲတနည်းချမ်းသာတယ်အိမ်တော်က တသက်လုံးချမ်းသာခြင်းစိတ်ပဲဆိုင်တယ်ဒါတော့လောကနေတသက်လုံးချမ်းသာခြင်းတရားအထုတ်ရမှာပဲတသံတရားလုံးချမ်းသာခြင်းလည်းပဲတရားအထုတ်ရမှာပါတလက်တောင်ချမ်းသာပါဘူးဗျာဒုက္ခနာလေးရဲ့တတိကောက်လို့ဖြစ်ပြီးခါရဒုက္ခတွေရောက်ကြတယ်ကဲကောင်းတာချမ်းသာလည်းထားပါလောဘတွေတိုးတာဒေါသမောဟတွေတိုးတာများသောအားဖြင့်ပေါ့ဗျာလူတိုင်းတော့မဟုတ်ပါဘူးဟုတ်လား များသောအားဖြင့်ကာယောတိတိတိုးတိုးတိုးတာတရားကုတ္တရာဘုလားအာမိနေမြစ်တွေဘုစုခိတ်တွေဒါတော့ကျတော့ဒီကိစ္စမတွေဟာရုပ်နေတာပဲတရားတိုးလာတာကာယောတိတိုးဟုတ်တယ်မလားတရားတိုးတာသမရူပပရိစ္ဆေဒနဲ့ပစ္စယပရိက္ခနဲ့ပစ္စယပရိက္ခနဲ့သမသနာနဲ့သမသနာဥဒိယတဲ့ဘင်္ဂဘေယအာရိယဝနိဗ္ဗေဒမုံစိတ်ကုမြတာပြိတ္တသာသင်္ခါရုပ္ပခာအလိုလိုမှာဒုက္ခရူမဲ့ဖို့ လိုသွားမနာတယ်လူကတန်လို့အဲ့ဒီလိုသွားအဲ့လိုမသွားဘူးသူရှိလို့လည်းတိုးတာပေါ့ဟိုဘက်ကလည်းတဘက်ကလည်းအဲ့ဒါဘလူရဲ့လက်ချက်ပါလောဘတဏ္ဍာလက်ချက်ဘလူလက်ချက်ပါလေတရားကမှုသိကြတာဟိုလူရဲ့လူလူဒီလိုဟိုလူလည်းအပြစ်မရှိဘူးဒီလူလည်းအပြစ်မရှိယောက်ျားလည်းအပြစ်မရှိဘူးမိန်းမလည်းအပြစ်မရှိဘူးဘယ်သူကအပြစ်တရားခံပါလဲ လောဘတဏှာလောဘတဏှာလောဘတဏှာပယ်နိုင်တဲ့ယောက်ျားတွေယဟနာဖြစ်တယ်လောဘတဏှာပယ်နိုင်တဲ့အမျိုးသမီးတွေယဟနာမကြီးဖြစ်တယ်ဟောသမထပယ်နိုင်လို့ရှိရင်လည်းပဲဖဲ့ဖို့ပုဂ္ဂိုလ်ဖြစ်တကယ်တိတ်ပြီးရှင်မာရုရှိမျိုးသမီးတွေဆိုတော့အမေစပယ်ဟာမေမောဘာရသတ်ရတယ်အဲ့ဒါအဲ့ဒါကိုတိတ်ရှင်မာရုရှိမျိုးသမီးဆိုတော့အထင်မသေးနဲ့ကိုယ်တည်းပါအဟအသိရှင်နာနာ မျိုးသမီးဆိုပြီးထင်မသေးနဲ့မြင်တော့မမြင်ရဘူးအဲ့မျိုးသမီးမြင်ဆုံးမမြင်ရအနတ်တွေကတော့မှဆွမ်းလို့ရှိနေတယ်အဲ့ဒါဘာလဲလောဘတဏှာဆန့်ကျင်နိုင်တော့ယောက်ျားလည်းနည်းနည်းတည်းယောက်ျားဖြစ်ရတယ်မိန်းမလည်းမြင့်မြတ်တဲ့အမျိုးသမီးဖြစ်ရဟုတ်တယ်မလားလောဘတဏှာလောက်နေတဲ့ခါကျတော့ယောက်ျားလည်းခေါ်ရတယ်အဲဘာမှမင်းမနဲ့တွေ့ရင်ဒုက္ခပူရအောင်အမျိုးသမီးရဲ့ပြည်ကလာဒုက္ခရတာဟာ မြဲတမ်းတောက်သားနေတဲ့ပုဂ္ဂိုလ်လည်းဝိုဆိုးပေါ့ဟုတ်တယ်မလားနောက်လည်းဆုံးလို့မရရှိလည်းလို့လို့မရအဲ့ဒါမျိုးလည်းတို့တို့ကြများအဲ့ဒါမျိုးရောရည်သာသနာတော်ဝင်နေဆိုတာဖုတ်တန်နေတာပြောတာဟာဘုရားတရားတွေရေရာရှိတာမဟုတ်ဘူးမင်းရဲ့ဘုံညာကိုကြီးပဲပြီးစူးစမ်းနေတယ်လို့ပြောတာနော်မင်းရဲ့ဘုံညာကိုကြီးပဲပြီးတော့မင်းရဲ့ဘုံညာရအောင်စူးစမ်းမယ်ဒါလို့စိတ်မျိုး ထက်ထက်တန်တန်ထားအဲ့လိုထက်ထက်တန်တန်ထားတော့တရက်နေတရက်သူကတရက်နေနေတလနေတလတစ်နှစ်နေတစ်နှစ်အချိန်တိုင်းကိုအလွတ်မလားအခါအချိန်ကိုအလစ်လတ်မပေးအိပ်ပျော်ခြင်းကလွယ်သူသာအဖို့ဖို့အတွက်ဘဝအတွက်သုံးတာပါဗျာအဲလူကြီးအကျိုးနာဘူးလားဗျာတရားဝေဟောလေးဝေပြီးတော့လေဆရာတော်ဟိုပြောလိုက်ဒီပြောလိုက် ဘာမှအလုံးစုံနဲ့ဝိရယနာပါဘူးနာဘူးနာဘူးအဲ့ဒါအထက်ရောက်တော့ကျိုးရမှာပြင်းနေပြီးတော့ခဏပဲပြန်ရောက်လာအဲ့ဒါကြောင့်လို့ဒေါရဝနာပါးရဲ့မှာပဋိစ္စဘာဝဒေါရဘောရှင်ဟန်ကိုခဲရင်းနေအဲ့ဒါကိုနည်းနည်းနည်းနည်းနှလုံးသွင်းလို့ရှိရင်ဒီပဋ္ဌာန်တရားတွေသမထဥပဒနာတရားတွေ သို့မဟုတ်လူငယ်တွေဆိုရင်ပရိယပရိပတ်ကျိုးစားပွားများအားထုတ်တဲ့ယဟန်မျိုးဖြစ်ဖို့ခဲနေတယ်ဒါကိုပြောတာဟာလားဘောနေဘောသာတဲ့လုံးလေးထိုးလိုက်ညသာလာလိုက်ရုပ်ရှင်အလုပ်ကောင်းလို့ဟဲ့လားကျမရေကောင်းလို့စိတ်တော့တော့ထားချို့ကဘောသာလာလို့ဘာမှဒီဆိုင်ကျမရေကောင်းထုံအဘောရတွေအားအများကြီးရှိတာကျမရေကောင်းတယ်လည်းစားပါ ကြောင်လာဆိုရပါတယ်အဲနောက်ပြီးတော့လောင်းလာနေတယ်လို့ကဲအဲလိုတရားကနားထောင်ရောပါမရပါဘူးခင်ဗျာအဲလိုရှောင်းအဲလိုရှောင်းပြီးတော့ကိုယ်အသက်ကြီးလို့ဖြစ်တယ်ဆိုရင်ဘိရိယတိမလိုက်နိုင်ပฏิပတ်ကျိုးသားထိုင်မှာမဟုတ်ဘူးတော့ရောထိုင်တာထိုင်နေရတော့ထိုင်မထိုင်တဲ့လူကြီးတွေကိုအပြည့်အဝမှနာရီ၃နာရီထိုင်နေမှုမဟုတ်ဘူးကိုယ်နိုင်ဆုံးထိုင်နာရီပဲနိုင်နာရီပဲထိုင် နိုင်ရတော့မနိုင်ဘူးဆိုတော့နိုင်တော့ခံအပြစ်မရှိဘူးဘုရားခန္ဓာကိုယ်ကကျမ်းမာရေးဘုရားမခံမခံအဓိကတော့အဲရှုမှတ်နေရမယ်နည်းနည်းရှုမှတ်နေရဟာတော့တော့တော့တော့ရန်ရရရရထိုင်နေထိုင်နေထိုင်နေထိုင်စားရစားရစားရတောင်းနေတော့တော့လက်သေးလို့ဒီမှာသိကြရတော့ဆိုင်ညွှန်ကြတာတကယ်မိမှလားမှတော့တော့ဘာမှတန်လျာမဖြစ်ဘူး တန်မြကိုနည်းနည်းမှမဖြစ်ဘူးအဲ့ဒါကိုမဟုတ်ပါနဲ့ပြောတဲ့ပုဂ္ဂိုလ်ကမလုပ်ဘူးလို့ပြောတာတက်တက်သားသားပြောတာမလုပ်ဘူးလို့ပြောတာမပြောနဲ့လုပ်ဘူးတဲ့ပုဂ္ဂိုလ်ကအဲ့လိုမှတ်တာမျက်နှာပုံညာမရတယ်ကြက်ကြက်သားသားယုံကြည်ရတယ်ဟုတ်လားမျက်နှာပုံညာမရအဲ့ဒါမှတ်ပါမယ်တော့ဒီမှာသိပြီအားကောင်းဒီမှာသိပြီအားကောင်းတော့ဒါလည်းဖြစ်တာရောပြက်တာရောနောက်ပြအပြက်တွေမြင်အာသုချာကြတွေဖြစ်အရွှေမိုင်းနဲ့အပြက်တွေကဆုံးသွား ဟောတော့ဗရသမဘတ်တွေဝင်လာလို့ရတယ်။နောက်ဒီနာဟာအမတန်မှန်တယ်ဆိုတာမသိနေဘူးလား။သိနေပါဘူး။ဒီဘဝမှာအတ္တကြီးလို့တတ်မရတာအားမလဲ။ဒီဘဝမှာကျိုးသားအားဆိုရင်နောက်ဘဝကျန်တဲ့နေရာရတယ်။ဒီဘဝအတ္တကြီးဒီအားနဲ့လည်းတတ်မရဘူးထားတော့ဗျာ။တတ်မရလို့လည်းဒီမှာရှိမှသွားတဲ့ဝိပဿနာဉာဏ်ပါတော့ဟောသမဏနာသားလို့ သမဏတတာတရားအားထုတ်ရင်ပြန်တော်မူသွားတယ်အစတော့ယဟန်ပေါ့ဒါလည်းမပြောလို့လက်ပြောလက်ပြောတော့သူ့ကိုယဟန်ပဲအောင်နေအားထုတ်နရမိယကိုလုံးပေါ်မှာလာပြအချွန်တက်ပြီးတော့ဟာနာယဟန်မို့တော့လက်ဖြစ်နေပါလားငါဒီလက်ဖြစ်အောင်အားထုတ်တာမဟုတ်ဘူးငါမဲ့နေပုံညာနိဗ္ဗာန်ရောက်အားထုတ်တာအချက်ချင်းမြတ်စွာဘုရားရှင်လက်သမီးတွေစီမတော်သေးဘူး သာသမီတွေရှိသွားရင်အမေ့သွားမှာပဲသာသမီတွေရှိသွားရင်ဖယားရှိကြမှာမြတ်စွာဘုရားတရားသွားနာလဲနာတထိုင်နဲ့နတ်သမီးတွေပါပါတော့တာဘုရားသားတော်ကနတ်သမီးတွေတော့လိုက်တခါတော့နတ်သမီးတွေကတော့တော့ဖြစ်တယ်အဲဒီသမဏနန္ဒလည်းတော့တာဖြစ်တယ်နတ်သမီးတွေလည်းဘုံတော့တာဖြစ်တာကဲအဲ့ဒါတရားအထုတ်ရတာမိမိတို့တော့အများတို့တော့ဒီမများဘူးလားဗျာ။ဟုတ်ပါဘူး။ဒီကလူဖြစ်တာတရားအထုတ်ဖို့အဓိက မလွဲတာမဆောင်တာလို့သားနဲ့မယားနဲ့နေလို့ရှိရင်လည်းရတဲ့အချိန်တရားနှလုံးသွင်းရမယ်တရားအားထုတ်ရမယ်ကိုယ်အတွက်လည်းကောင်းတယ်မိသားစုအတွက်လည်းကောင်းတယ်အဲနောက်ဦးတရားမူပြီးပြီးတော့ဘုရားတော်ကြားခြင်းအဲမိသားစုကောင်းမှာမှန်ပါဘူးဘုရားတော်သစ္စာပေါ်ပေါ်ဆင်းဆင်းရဲအဲနောက်ဦးတရားဆင်းရဲတဲ့တရားနဲ့တရားအားထုတ်မယ်ဆိုရင်ဟောဘုရားထုတ် မိသားစုတွေအကုန်လုံးအားထုတ်ရတဲ့အချိန်ရတဲ့အချိန်အားထုတ်ဂရိစိတ်အားထုတ်ဂရိစိတ်အားထုတ်တယ်ဟောဘုရားမှာလည်းအတူတူလောင်ဘုရားမှာလည်းပြန်လဲဆုံးပြေတာလည်းလူကြီးဖြစ်ကြအဲ့တော့ဘုရားမှာဗျာအဲ့ဒါဒုလဘ၅ပါးအဲ့ဒုလဘတရား၅ပါးတွေတရားဓမ္မတွေမြတ်စွာဘုရားဒုလဘ၅ပါးတွေနေ့တိုင်းဟောတယ်မြတ်စွာဘုရားနေ့တိုင်းဟောတဲ့တရားဒုလဘတရား၅ပါး ဘာသာတော်ကြီးကသူ့ကိုဖဲနေတယ်ဘုရားရှင်တဲ့ကတော့ဘုရားကိုဖဲနေတယ်ပေါ့ဗျာသူကတော့ဘုရားမရှိနေတယ်ရသော်ဘုရားအဆုံးမသာသနာတော်ကြီးကျန်တယ်သာသနာတော်ကြီးကသူ့ကိုဖဲနေတယ်လူချစ်ကိုဖဲနေတယ်ချက်ပြီးပြတော့တော့ဘယ်လိုလိုမျိုးလဲသမာဓိမြဲတာသူကပြောတာကိုသမာဓိမျိုးဖြစ်ဖို့ခဲနေတယ်သရတရားနဲ့ပြည့်စုံဖို့ခဲနေတယ် ဘာဒရာလဲသစ္စာလေးပါးကိုဒုက္ခလက်တာအခြေခံကတော့ကံကံရဲ့အကျိုးပေါ့ဗျာသာဝတ္တမှာတော့ကံကံရဲ့အကျိုးကိုလောကီတို့ပဲပြောတာလောကီတို့အကုန်လုံးတရားနာတဲ့ပုဂ္ဂိုလ်ကံကံရဲ့အကျိုးကိုယုံကြည်လို့လူတန်းပေးကနေတာမလားလူတန်းပေးကမကြဒါနဲ့မိစ္ဆာဒိဋ္ဌိနဲ့စာလို့ချင်းသမာဓိကနဲတယ်ဟောအမှန်တန်နဲတယ်ဆရာလည်းလုံးတော့ရှိတယ်ဓမ္မမှာစာလိုက် အဲ့ဒါနဲ့စာလိုက်ရင်ဘုံဘောက်သူဘုရားဘာသာထဲမှာဆိုဘုရားဘာသာထဲအတန်ကံညို့ယုံကြည်ပြီးသားပဲယဟန်ဝင်လာတယ်တော့အဲ့ဒါလည်းအရှင်းကြီးရဟုတ်တယ်မလားအလို့တော့လည်းဒီလောက်ပဲယဟန်ဝင်တော့လည်းဒါပဲဘာဘူးမှာပဲယဟန်ဝင်လာတော့မိမိကလည်းသူပြသစ္စာလေးပါအဲသစ္စာလေးပါဒါဥစ္စာသစ္စာဒါဒုတိယသစ္စာဒါနိရောဓသစ္စာဒါမေကသစ္စာသာဓုလည်းသိတာကျူတာ ဒါလို့ချက်တော့လားဟုတ်လားအဲ့ဒါရှင်ဟန်ဒီကိုခဲရင်းတယ်ဘယ်လိုရှင်ဟန်လို့တို့လိုလေးပြောတာသုဒ္ဓအလုပ်ပဲဟန်ပေါ့ဗျာဘယ်လိုဟန်ဒီပါလိုက်ဒီလိုပြောဆိုစာရောတရားရောပေါ့ဗျာလူကြီးဆိုရင်တော့စာမလိုက်နိုင်နဲ့တရားသုဒ္ဓအလုပ်ရမယ်မနာဥဒ္ဒရကတရားသုဒ္ဓအလုပ်ဘောဝသာကမနေသေးတယ်လို့ပြောတာဘာလို့ဘောဝသာမနေသေး냐လဲခံမှန်းနေတယ် ချိန်မလို့တင်ပါဘောတော့ကိုယ်ကိုဘာမှတလားအားထုတ်မယ်တင်းတင်းအားထုတ်မယ်ရည်ရွယ်ချက်ပေါ့ဗျာရည်ရွယ်ချက်ကတော့ကောင်းပါကိုယ်ခန္ဓာကိုယ်ကိုဆိုးရပါမရပါဘူးဗျာဟောတဲ့သူတော်လာတဲ့သူတွေရောကဲဆရာလေးတွေငယ်ငယ်လေးတွေမသိဘူးသွားတာနော်မပြောပါဘူးဗျာမန္တရားတော့နော်မှန်ပါဗျာအဲ့တော့ငယ်ကြီးကြီးတယ်မဟုတ်ဘူး ဒီလိုလားသာသမီးရသေးသွားတယ်ဖေဖေရကြံသေးတယ်ကဲသာသမီးရဲ့ဖေဖေကိုဘယ်လိုကြည့်ဒီတတရပြောမယ်ဆိုအဖေဖေရအရင်သိတဲ့ပြီးပါသာသမီးရလေးရမှာလားသာသမီးရဲ့ရင်သေးသွားတယ်မရှိဘူးလားရှိပါတယ်အေးဒါကြောင့်မင်းခင်ရသိနေတယ်ခင်ရသိနေတယ်ဆိုတော့ ငါတလားအားထုတ်မှာငါတနေ့အားထုတ်မှာဒီနေ့ပြောလို့ရလားမရပါဘူးခင်ဗျာဘုမှန်းတာတော့အကောင်းမှန်းတာပဲအားအားထုတ်မှာပါဆယ်လဖြစ်တယ်တနေ့ဖြစ်အားထုတ်အဲကြာရအားထုတ်မှာပဲဘာဖတ်မှမထွက်သေးပဲဖြည်းဖြည်းပေါ့မပေါ့နဲ့နော်ရေအကုန်လုံးရောကြီးဟောင်းရောဘုံပြောတာနော်မပေါ့ပါနဲ့တဲ့ငါတစ်လုံးတိတ်တဲ့အထိအားထုတ်မှာပဲကွာထွက်ကုန်မထွက်ဘူး အကူကမထွက်ဘူးလို့ထင်ပေမဲ့လို့လောကကနေဘယ်လိုလာမှမသိဘူးရပါရဲ့မကောင်းဘူးဆိုရင်ဒါလည်းဆေးဝင်တော့ဆေးဝင်မတက်ချင်လည်းဆေးဝင်အောင်ဟုတ်တယ်မလားအဲမသိချင်ဘူးဆိုလည်းပဲအဲ့တော့အခုတို့သွားနိုင်လာနိုင်တော့တရားတွေများများအားထုတ်ဖို့လိုလားလိုပါဘူးခင်ဗျာအားထုတ်လို့တော့ထိုင်ရတဲ့ကုသိုလ်တော့လားမှန်ပါဘူးခင်ဗျာဒီတရားကိုနိဗ္ဗာန်သိသိမြင်ရတယ် ထိုင်တာထိုင်နေတော့ထိုင်မတက်ရလည်းမှလမ်းသွားလည်းမှအိတ်လည်းမှအိတ်မပြောမချင်းမှဘာမှသူရလေးပါရှောက်မတွေးနဲ့ရဟန်းကြီးကလည်းနောက်အောင်ပြောတာနော်အခုဖြတ်ထားလိုက်ဒါလည်းသိတဲ့ကောင်ဖားခဲ့ရမှာကိုဖြတ်ထားလိုက်မှန်တယ်အဲအဲ့တဲ့ကြည့်တယ်အဲ့တဲ့ကြည့်တယ်အဲ့တဲ့ကြည့်တယ်နားလည်းနားလည်းနားလည်းနားလည်းနားလည်းဒီနဲ့ဒီတဲ့ဒီတဲ့ဒီတဲ့ဒီနဲ့စိတ်ကူးလို့စိတ်ကူးလို့စိတ်ကူးလို့စိတ်ကူးတယ်ဒါရောပြီးတော့သင်ပေးကြတော့အဲအဲ့တော့ အဲ့လိုရှုမှတ်နေတဲ့အခါကျတော့ချိန်တိုင်းချိန်တိုင်းဒါမှမရှိဘူးလားဗျာရှိပါရဲ့ဗျာဉာဏ်ပညာတွေတိုးတက်လာတော့ကိုယ်မနေရလို့တရားတဲ့အခါမှာတရားတွေအများကြီးရမတော်ဘူးလားရပါပါရဲ့ဗျာအဲ့တော့ကြောက်ကြရလို့ကဘုရားဘုရားဒီပရိယာနိဗ္ဗာန်ရောက်မယ်တရားစင်ရင်လေးကိုရှိပါဘုရားတော့ ကဲချိန်တော်ပါဆိုကြရအောင်ဘုသူကြီးကသေတိသောတာနာ